ခန်းကြီး9အငယ်1မှ9တဖန်မောရှေသည်ဣဒရလအမျိုးသားအပေါင်းတို့ကိုခေါ်၍အိုဣဒရလအမျိုးသားတို့ယနေ့သင်တို့အားငါဟောပြောသောစီရင်ထုံးဖွဲ့ချက်တို့ကိုသင်တို့သည်တုံတင်၍ကြင့်ခြင်းကသတိပြုမိအကြောင်း နားထောင်ကြလော့ငါတို့ဖျားသခင်သာရဖျားသည်ဟောရတောင်၌ငါတို့နှင့်ဗြိညင်ပြုတော်မူ၏ထိုဗြိညင်တရားကိုသာရဖျားသည်ငါတို့ဘူဘေးများနှင့်သာပြုတော်မူသည်မဟုတ် ယနေ့ပင်အသက်ရှင်၍ဤအရ၌ရှိသည်များသောငါတို့နှင့် ပြုတော်မူ၏။ဒါဝရဘုရားသည်တောင်ပေါ်မှမိတဲ့ကတင်တို့နှင့် မျက်နှချင်းဆိုင်၍မိမ့်မွဲ့တော်မူ၏။ထိုအခါတင်တို့သည်မိကိုကြောက်၍တောင်ပေါ်သို့မတက်ဝင်သောကြောင့်ငါသည်ဒါဝရဘုရား၏အမိန့်တော်ကိုဆင့်ဆိုစေခြင်းဟာဒါဝရဘုရားနှင့်တင်တို့ဆက်ကြမ်းမှရနေ၏။အငယ်၆မှ၅ မိန့်မြွက်တော်မူသောစကားဟူမူကား၊ငါသည်သင့်ကိုကျွန်ခံနေရာအဲဂုတ္တုပြည်မှကယ်နှုတ်ဆောင်ယူခဲ့ပြီးသောသင်၏ဘုရားသခင်ထာဝရဘုရားဖြစ်၏။ငါမှတပါးအခြားသောဘုရားကိုမကိုးကွယ်နှင့်။အထက်မိုဃ်းကောင်းကင်၌၎င်း၊အောက်အရပ်မြေကြီးပေါ်၌၎င်း၊မြေကြီးအောက်ရေထဲ၌၎င်း ရှိသောအရာနှင့်ပုံသဏ္ဌာန်တူစွာ ရုပ်တုဆင်းတုကိုကိုယ်အဘို့မလုပ်နှင့် ဥမချဝတ်မပြုနှင့်အကြောင်းမူကားတင်းဖျားသခင်ငါသာရဖျားသည်တင်၌အပြစ်ရှိသည်ဟုယုံလွယ်သောဖျားငါကိုမုံသော သူတို့၏အမျိုးအစဉ်ဆက်တတ္တရအဆက်သုထအဆက်တိုင်အောင်အဖတို့၏အပြစ်ကိုသားတို့၌ဆက်ပေးစင်သောဖျားငါကိုချစ်၍ငါပညာတို့ကိုကျင့်သောသူတို့၏အမျိုးအစဉ်အဆက်အထောင်အတောင်းတိုင်အောင်ဂုဏာကိုပြသောဖျားဖြစ်၏ သင်၏ဘုရားသခင်ထာဝရဘုရား၏နာမတော်ကိုမုသာနှင့်ဆိုင်၍မမွဲ့မဆိုနှင့်အကြောင်းမူကားနာမတော်ကိုမုသာနှင့်ဆိုင်၍မွဲ့ဆိုသောသူကို အပြစ်မရှိဟုထာဝရဘုရားမှတ်တော်မမူသင်၏ဘုရားသခင်ထာဝရဘုရားမှားထားတော်မူသည့်အတိုင်းဥပုံနေ့ကိုတန်ရှင်းစေခြင်းဟာထိုနေ့ရက်ကိုစောင့်လော့၆ရက်ပတ်လုံးအလုတ်မျိုးကိုကြိုးစား၍လှုပ်ဆောင်လော့ တတ်မနေ့ရသည်တင်းဘုရားသခင်အရဖျား၏ဥပုံနှင့်ဖြစ်၏ထိုနေ့၌တင်မဆ၍တင်း၏သားသမီးကျွန်ယောက်ျားနွားမြဲအဆရှိသောတင်း၏တရိษံတင်း၏တကားအတွင်း၌နေသောဧည့်သည်အာဂန္တုသည်အလုံးမလုံးရတင်းသည်ငြိမ်ဝတ်စွာနေတကဲ့သို့တင်း၏ကျွန်ယောက်ျားမိန်းမတို့သည်ငြိမ်ဝတ်စွာနေရကြမည်တင်းသည်အေဂရုပြည်၌ကျွန်ခံကြောင်းကို၎င်း သင်ဘုရားသခင်သာရဘုရားသည်အာကြီးသောလက်ယုံတော်ကိုဆန့်၍ထိုပြည်မှတင့်ကိုနှုတ်ဆောင်တော်မူကြောင်းကို၎င်းအောက်မေ့လော့ထိုအကြောင်းကြောင့်သင်သည်ဥပုံနေ့ကိုစောင့်ရမည်ဟုသင်ဘုရားသခင်သာရဘုရားမှားထားတော်မူ၏အငယ်16မှ21ဒီဘုရားသခင်သာရဘုရား ပေးသနာတော်မူသောပြည်၌တင်းသည်အတက်တာရှည်၍ ကောင်းစားရမည်အကြောင်းတင်းဘုရားသခင်သာရဘုရားမှားထားတော်မူသည့်အတိုင်းတင်းမိဘကိုယိုသေးစွာပြုလော့လူအသက်ကိုမတတ်နှင့် သူမယားကိုမပြစ်မှားနှင့် သူဥစ္စာကိုမခိုးနှင့်ကိုနှင့်ဆက်ဆိုင်သောသူတစ်ဖက်၌မမှန်သောတက်သေးကိုမခံနှင့်ကိုနှင့်ဆက်ဆိုင်သောသူ၏မယားကိုတတ်မဲ့သောစိတ်မရှိစေနှင့်ကိုနှင့်ဆက်ဆိုင်သောသူ၏အိမ်လေယာကျွန်ယောက်ျားမိမနွားမြဲမှဆက်၍ ကိုနှင့်ဆက်ဆိုင်သောသူ၏ဥစ္စာစုံတစ်ခုမျှတတ်မဲ့လိုချင်သော စိတ်မရှိစေနှင့်ဟုမိန့်တော်မူ၏အငယ်22မှ28ထိုစကားတော်ကိုသာရဖျားသည်တောင်ပေါ်မှမီးမိုးတိမ်ထူထပ်သောမှောင်မိုက်ထဲကကြီးစွာသောအတန်နှင့် သင်တို့စည်းဝေးရာပြိတ္တအပေါင်းတို့အားမိမ့်မွဲ့တော်မူ၏ထပ်၍မိမ့်မွဲ့တော်မမူထိုစကားတော်ကိုလည်း ကြောက်ပြားနှစ်ပြားပေါ်မှာရေး၍ငါ၌အပ်တော်မူ၏။သင်တို့သည်မှောင်မိုက်သေးကစကားတန်ကိုကြား၍တောင်ထိပ်သည်မိလောင်လျက်ရှိသောအခါသင်တို့အမျိုးအနွယ်တို့၌မင်းဖြစ်သောသူ အသက်ကြီးသောသူတို့သည်ငါထံသို့ချဉ်ကပ်၍အကျွန်ုပ်တို့ဖျားသခင်သာရဖျားသည်ဘုံတကူအာနုဘော်တော်ကိုအကျွန်ုပ်တို့အားပြတော်မူပြီးမိတဲ့ကစကားတော်အတန်ကို ကျွန်ုပ်တို့သည်ကြားရပါပြီ ဘုရားသခင်သည်လူနှင့်နှုတ်ဆက်တော်မူသော်လည်းလူသည်အသက်ရှင်သေးသည်ကိုယနေ့၌အကျွန်ုပ်တို့သည်သိမြင်ရပါပြီ အကျွန်ုပ်တို့သည်အဘဲကြောင့်ယခုသေရပါမည်နီဤကြီးစွာသောမိဖြင့်အကျွန်ုပ်တို့သည် ဆုံးရှုံးပါလိမ့်မည်အကျွန်ုပ်တို့ဘုရားသခင်သာရဘုရားမိန်တော်မူသောအတန်တော်ကိုတဖန်ကြားရလျင်သေရပါလိမ့်မည်အသက်ရှင်တော်မူသောဘုရားသခင်သည်မိတဲ့က မိန့်မြွက်တော်မူသောအသံတော်ကိုအကျွန်ုပ်တို့ကြားသကဲ့သို့အဘယ်လူသတ္တဝါသည်ကြား၍အသက်ရှင်သနည်း။ကိုယ်တော်သည်အနီးအပါးသို့ချဉ်းသွား၍၊အကျွန်ုပ်တို့ဘုရားသခင်ထာဝရဘုရား မိန့်တော်မူသမျှကို နားထောင်တော်မူပါ။အကျွန်ုပ်တို့ဘုရားသခင်ထာဝရဘုရားသည်ကိုယ်တော်အားမိန့်တော်မူသမျှကိုဆင့်ဆိုတော်မူပါ။အကျွန်ုပ်တို့သည် နားထောင်၍ပြုပါမည်ဟုလျှောက်ဆိုကြ၏။ ထိုတို့သင်တို့သည်ငါအားလျှောက်ဆိုသော စကားကိုသာရဖျားကြားတော်မူ၏သာရဖျားကလည်းဤလူမျိုးသည်သင်အားလျှောက်သောစကားတန်ကိုငါကြားရပြီလျှောက်လေသမျှသော စကားသည်လျှောက်ပတ်ပေ၏အငယ်29မှ33သူတို့နှင့်သားမြေအစဉ်အဆက်တို့သည် ချမ်းသာရမည်အကြောင်းငါကိုကြောက်ရွံ့၍ငါပြည့်ညတ်သမျှတို့ကိုအစဉ်ဆောင်းလျှောက်ခြင်းသောစိတ်နှင့် ပြည့်စုံကြပါစေသောတဲများသို့ပြန်သွားကြလော့ဟုသူတို့အားပြောလော့တင်မှမူကားဤအရ၌ငါအနားမှရပ်နေလော့သူတို့အားငါအပိုင်ပေးသောပြည်၌သူတို့ကျင့်ဖို့ရာတင်သည်သူတို့အားတွင်တင်ရသောစီရင်ထုံးဖွဲ့ချက်ပညာတရားအလုံးစုံတို့ကိုငါမွဲ့ဆိုမည်ဟုငါအားမိန်တော်မူ၏တို့ဖြစ်၍တင်တို့၏ဘုရားသခင်သာရဘုရားမှားထားတော်မူသည့်အတိုင်း သင်တို့သည်ကျင့်အံ့သောငါစောင့်နေရကြမည်လက်ရဘဲလက်ဝဲဘဲသို့မလွဲမရှောင်ရကြသင်တို့ဝင်စားလက်တန့်သောပြည်၌သင်တို့သည်သေဘေးလွတ်လျက်ချမ်းသာရ၍အသက်တာရှိမည်အကြောင်းသင်တို့၏ဘုရားသခင်သာရဘုရားမှားထားတော်မူသောလမ်းအပေါင်းတို့၌ရှောက်သွားရကြမည်